ယောဂီပုဂ္ဂိုလ်ရဲ့စာရေးတော်ရေးအတွက်ဒါအောင်မလေးရအောင်လို့ထောက်ပံ့ပြီးတော့နေတာဟာသမဏဝန်တော်ရေကောင်းပါလေအချို့ကတရားအားထုတ်ခြင်းတော်လည်းပဲဒါရေးတော်ရေးဈေးကြီးစကားတွေ ဒါဝမခံနိုင်တာနဲ့အာမစုံနိုင်တဲ့ပုဂ္ဂိုလ်တွေရှိတယ်။အဲဒီလိုပုဂ္ဂိုလ်တွေအားထုတ်နိုင်အောင်လို့ဒီတွေဒီဘက်ကအထောက်အပံ့ပြုပြီးရနေတာပထမစတယ်မှာလည်းတယောက်ချင်းတယောက်ချင်းနည်းနည်းကစပြီးတော့ဒီကနေ့နေ့ပြီးတော့ဒီက အခုတော့အစိတ်30ကနေဒီခုကတာမရှိတော့မှလက်ခံနေတယ်ဒီနေ့ကရောက်တရားအထုတ်လို့တဲ့ပုဂ္ဂိုလ်တွေကလည်းဒါမှမရတော့ပါဘူးဒီလိုပါနည်းနည်းနည်းနည်းရှိရပဲအဲဒီကဒီတရားနေပြီးတော့တရားသူရှင်တဲ့ပုဂ္ဂိုလ်တွေပညာပြီးတော့ခေါ်ယူနေလို့ဒါတော့အထုတ်တဲ့ပုဂ္ဂိုလ်တွေများတယ် မနှစ်တကောင်းလာကနေပြီးဒီနှစ်တကောင်းလာအတွင်းခုနကပြောတဲ့စည်ရင်းမှာ600ကျော်လားဟင်690ရောက်ပါဗျာ692ရောက်ဆိုတော့တော်တော်များတာပဲတချို့ကဒလမနေဘူးနဲ့ဒီဒလပြည့်ရခြင်းတော့တော့များများမရဒလကို30ဆိုရင်ဒလ300လောက်ပဲရဒီနေ့အတွင်း600ဆိုတော့တချို့ကဒလမပြည့်ဘူးနဲ့ ဒါနဲ့ကြည့်ရင်တော့တူရည်ကိုများတယ်။အားလည်းပဲသူတို့နေနေတော့ပေါ်အကြောင်းအားလည်းချိုးလည်းမကြောင်းမှာဟုတ်လို့ချိုးလည်းပဲရေးကြည့်တဲ့ကိစ္စတွေကြောင့်မထွေရလို့ရှိပါလိမ့်မယ်။အဲဒီကဒီတဲ့ဒီကထောက်ပံ့နေတဲ့ယောဂီတွေနဲ့ပဲကမ္မထာဒါနာတစ်ခုတော့လုံလောက်နေတာပဲ။အခြားခြားကမ္မထာဒါနာတွေမှာဆိုရင်လည်းတော့မရှိသေးပါဘူး။ဝါသွင်းတို့ဝါသွင်းတွေဘာမှရှိတယ်ဝါသွင်းတို့ဝါသွင်းတို့ပြင်ငါ60 80တရားဒီလိုရှိတတ်ပါတယ်။ဒါမှမဟုတ်ဝါကျုတာနဲ့တိုင်နဲ့ဒီလိုယောဂီရာသိမရှိပါဘူးသူတို့။ယောဂီများများရှိတဲ့လာပိုင်းရက်ပိုင်းကဝါရင်3လလောက်ပဲရှိတာပဲဒီနေ့ခါတွေဆိုလို့ရှိရင်ယောဂီတော်တော်နည်းပါတယ်။ဘုန်းကြီးတို့မဟာစီကမ္မနာဒါနတာမဟုတ်ဒီနေ့ကမ္မနာဒါနတွေလည်းလိုက်ကြည့်လို့ရှိရင်လုံးလိုက်ခဲလိုက်သိမရှိပါဘူး။ နေရောညာရောမပြတ်မစဲအာရုံနဲ့ယောဂီကရှားတာပဲနဲပါရဲ့သူအဲတဆိုင်တွင်းလောက်ပဲတော့အာထုတဲ့ဟာတွေတော့ဒီလိုတော့တော်တော်များများရှိကြပုံပေါ်ပါတယ်ဒီမှာတော့မြတ်စွာဘုရားလက်ထက်ကအထုတဲ့ဤတိုင်းနေရောညာရောမပြတ်မစဲအာထုရတာပဲမြတ်စွာဘုရားတရားထုတ်ပုံတွေဟောတာ ဒီဝတံတနေ့ပါလို့သင်္ကမေနသာစဉ္ညာသွားခြင်းဖြင့်၎င်းဒီသစ္စာဖြင့်ထိုင်ခြင်းဖြင့်၎င်းအာဝရဏိယဓမ္မေကုသိုလ်စိတ်ကိုတားမြစ်တတ်သောနိဝရဏတရားတော်မှာစိတ်ဓာတ်စိတ်ကိုပရိသောရေဒီသုတ်တင်ဆင်ကြစေ၏ဒီနေ့လုံးနဲ့သောသောတဲ့ညနေနေဝင်သွားပြီးကုန်းနေတယ်အောင်လို့ဒီနေ့လုံးဉာဏ်သွားလိုက်ထိုင်လိုက်ဉာဏ်သွားလိုက်ဒီနေ့ရတာတော့ပါတာပဲ အဲဒီအရိယဘုနှစ်ပါးနဲ့စိတ်ကိုစင်ကြယ်အောင်အားထုတ်နေရတယ်အဲဘုန်းကြီးတို့ဒီအဲဒီတိုင်းအားထုတ်တာစင်ကြယ်သွားတဲ့အခါသွားလိုက်ထိုင်တဲ့အခါထိုင်လိုက်ရရှင်လည်းရပြီးအားထုတ်ရပါတယ်တဲ့အေးဖို့ရတယ်မှာပေါ့မြတ်စွာဘုရားဟောတဲ့မှာပေါ့သို့တော်လည်းဘုန်းကြီးတို့ကတော့နည်းနည်းတော့ခွင့်ပြုထားပါတယ်အဲ လဲအိတ်အိတ်ကိုရအကြောင်းရှိလို့ရှင်ခဏတပြုတ်တော့လဲအိတ်အိတ်မပြောစီနဲ့အိတ်ပြောစီနဲ့မေးလိုက်ထားမှနေတော့မအိတ်စီနဲ့ဒါတော့ညရရသော်ဆရာကတော့အဲ့ဒီတရားကိုမယုံထိုင်ရမယ်ဉာဏ်ဆောက်ရမယ်ဒါပဲရတာတော့တရားပါပါဒါတနေ့လုံးကမဟုတ်ဘူးညကြတော့လည်းပဲအတ္တိယပုရိမာရာပုရိမာရာမှာ မြဲဤရှင်ရှင်ဥရကာလပတ်လုံးနဲ့တရားရင်မယ်ဉာဏ်တော်ထိုင်လိုက်နောက်မနေ့ပိုင်းလည်းပဲဗတိယပစ္စည်းမယာမှာနောက်ဆုံးရပါလို့နဲ့မနေ့ပိုင်းလည်းပဲဒီလိုထိုင်နေစဉ်းစားသွားလိုက်စဉ်းစားသွားလိုက်ထိုင်နေဒီလိုအားထုတ်နေရတယ်အဲဝေစိနာရတော့ဆိုလို့ရှိရင်မစ္စည်းမယာမှာညအလယ်ပိုင်း နိုင်နေပြောမယ်ဆိုခု7နိုင်နေပြောမယ်ဆိုရင်4နိုင်လောက်ပါတယ်7နိုင်မှာသုံးပုံပုံလိုက်တော့ခြေပိုင်းက4နိုင်နောက်ဆုံးပိုင်းက4နိုင်လည်းပိုင်းက4နိုင်ပဲရှိပါတယ်အဲဒီ4နိုင်လောက်တော့ပฏิသာပစဉ်မကင်းမဲနဲ့အိဗ္ဗာတဲ့ထမယ်ဆိုတော့ဥထာဒပညာထမယ်ဆိုတော့ဘယ်စီကြတော့ဘယ်ရှင်တော့ကြရင်ထမယ်ဆိုတော့မတ်ပညာလေးပဲထတယ်အိဗ္ဗာတဲ့အဲဒီလိုအိပ်ပြီးတော့အချိန်ကြလို့ရှိရင်ဒီမှာလည်း လိုလာရင်ထပေရဒုက္ခလဲလျောင်းနေခြင်းကချမ်းသာအဲဒါလည်းပဲမိဝဲသုံးဆောင်မနေနဲ့ခန္ဓာမနေနဲ့အဲဒီပုဂ္ဂိုလ်တွေတော့ဒီလိုအိပ်ပြီးတော့နေရတာချမ်းသာနေတာပဲနေပြီးညစီတော့အိပ်နေတာချမ်းသာပါလေလဲနေတော့မိဒ္ဒဒုက္ခငိုင်ကြီးပြီးတော့နေရတဲ့မိတ်ပြီးတော့နေရတဲ့ချမ်းသာ အဲဒါလည်းရုပ်ရမထားသေးပဲနဲ့မေ့နေတယ်ဒီလိုအားလည်းရှိတယ်အဲဒီချမ်းသာလည်းမခံစားနဲ့ပါသာသူကဟိုဘက်ဒီဘက်ညာဘက်ဆယ်ဘက်နာမစောင့်ပြီးတော့လဲလဲပြီးတော့အိတ်နေတဲ့ချမ်းသာအဲဒါလည်းခံစားမနေနဲ့ရှင်ကြတော့အိယာတို့ရထားထားပြီးတော့ဒါလည်းအဲညာသွားရင်ထိုင်ရင်အာဝရဏိယကိုလည်းနိဝရဏတရားတွေမှာဆင်ကြအောင်အထုံနေရမယ်လို့ဟောတာ အဲဒီဟောတဲ့မြတ်စွာဘုရားဟောတဲ့အချိုးအစားတိုင်းပဲသဒ္ဒနာယိတာဒီတိုင်းအားထုတ်ရတာနာယီပိုင်းလေးမဟုတ်ဘူးခဏပိုင်းလေးမဟုတ်ဘူးအများရန်အားထုတ်ရသို့တော့တချို့အားထုတ်ကအချိန်လုံးလုံးမရတဲ့ပုဂ္ဂိုလ်တွေကြတော့အချိန်ပိုင်းနဲ့လာပြီးအားထုတ်တဲ့ပုဂ္ဂိုလ်တွေရှိပါလားလေသူတို့မာနေဖြစ်ပြီးတော့တဖြည်းဖြည်းရှင်းအောင်လို့ပေါ့လေယုံနေတော့ဒီဥစ္စာကမယုံတော်တော်ကြာကြာအားထုတ်ရပါတယ် အဲတချို့တစ်နှစ်နဲ့နေအထုတ်တဲ့အခါကျတော့ပြန်ပြည့်လာတာရှိအဲဒီလိုလည်းအထုတ်တာလည်းနည်းနည်းပါးပါးရှိတော့အဲမြေရာအထုတ်နေတာတွေကတော့ဒီမှာနေရောညာမပြအထုတ်နေတာပဲအကျော်နဲ့ရှင်လောက်စပြီးတော့အထုတ်နေရအဲဒီတော့အထုတ်နေတဲ့ယောဂီတွေအဲစိတ်30ဒီတွေဒီဘောရကိုထောက်ပသူရန်ကျွေးမွေးပြီးတော့ပฏิပတ်တိသာသနာပြုကောင်းတဲ့အောင်ဆုံးထုတ်ပါပဲ ဝေမာနိဘိက္ခွေပရာရာနိဒုဝိသံဘောနိလောကသမေဘိက္ခွေယံတို့ဒွေနမဘောဣမာနိပရာနာနိဤလုံငန်းကြီးတို့ကိုလောကပေလောက၌ဒုဝိသံဘောနိဖြစ်စေနိုင်ငယ်ကုန်၏လုံငန်းကြီးနှစ်ခုရှိတယ်ဖြစ်စေဝရခဲတဲ့လုံငန်းကြီးနှစ်ခုရှိအဓမ္မာနိဒွေနပါသောလုံငန်းကြီးတို့ဟူသည်မှာပဲပြီးတော့နီး ယင်းစအဂါရဣဇဝတတံသုရဗိနာပါဒပိနသနာကိလနာပစ္စယပိစ္ဆပရိခာရဏံပိခာရဏံဥပါရဏထံပရဏံယင်းစအဂါရသမနာဂရိယံပဝဇိဒါနံဘဘုပရိနိဒေက ဘဝပရိနိတကထာပရဏံဣမာနိဟောဘိက္ခွေဒွေပရဏာနိဒုဝိသံဝါနိလောကသမေသာရေအညာတိတော်တို့ဘောနိဥဇာဝတာတနေထိုင်ကြကုန်သောပုဂ္ဂိုလ်တို့အားယူရပိဏဗနာပိဏဗနာကိလနာပစ္စယပေဇဗိခာရဏံသင်္ဃစွန့်ကြောင်းသေး

ကိုယ့်ဟာကိုယ်စားဝင်နေတောင်မှအနာကြက်တဲ့နေတဲ့ဥစ္စာအဲရဟန်းတန်ဃာတော်တွေကိုဒီစည်းလေးပါးဖြင့်ပြည့်စုံအောင်ထောက်ပံ့စကားရတယ်ဆိုတာလွယ်ကူတဲ့တော့မဟုတ်ဘူးခရင်တဲ့အလုပ်ပဲဒါပဲမဲ့လို့ဗရာတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကအဲဒီလိုထောက်ပံ့နေကြတာပါပဲအမှားမြင်မှဆိုရင်ရရမှလိုက်ကြည့်ရဟန်းတော်တွေသတင်းသုံးဖို့ရနေရာတွေကြောင်းနေတူတာ ကြောင်းတယ်အကောင်းကြီးတွေပါပဲယူဟာနဲ့ဆိုင်ရှင်ပြင်းလဲရွာထဲမှာရှိတဲ့အိမ်တွေနဲ့ကြောင်းနဲ့ရွာထဲတောင်းတောင်းနေကြကြတာပါအိမ်လေးတွေတောင်းတောင်းဆောက်ပြတယ်ဘုန်းကြီးကြောင်းကအကောင်းကြီးပဲမနာကိုဖိညောကောင်းတော်ရွာလေးသွားကြည့်တယ်သူကကြောင်းကြီးတော့ကောင်းတာမြို့လည်းမြို့လိုက်မြို့လည်းပဲကျောင်းတွေကကောင်းတာများပါတယ်ဒါပေမဲ့မြို့တော့အိမ်ကကောင်းတာတွေလည်းဆောင်းနေတာရှိသေးတယ် အဲအဲ့ဒါကအကြောင်းအရာနေရာထင်ရှားတယ်သင်္ကန်းလဲညာတော်များဝတ်เสียသင်္ကန်းဆိုရင်လည်းလူလေးရင်းပြည့်စုံနေတာပဲဆွမ်းဆိုလို့ရှိရင်လည်းမိမိတို့စားတော့တာတော်မီးုံစားတော့ကြတာပဲညာတော်တွေမှာဆုံးအောင်ဟင်းကောင်းတယ်လူသားနေတယ်ဆေးပစ္စည်းအဲ့ဒါလည်းပဲတချို့ပုဂ္ဂိုလ်တွေမှာအိမ်မှာစဉ်ဆေးရလို့သိမရှိကြကြပါဘူး တော်တာယုံနဲ့ဒီလိုနေကြတာပဲဒီမကောက်တယ်များရှိတဲ့ခါလဲသင်တော်ရဲ့ဆရာနဲ့ခေါ်ပြီးခုအလောက်ပါပဲ။ညာတော်တွေဆိုလို့ရှိရင်ဈေးကောင်းဝါကောင်းနေဆရာကောင်းနေစသဖြင့်ပြည့်စုံနေတာပဲ။အဲဒါညာတော်တွေထောက်ပံ့တာကအခုဒီကဣတေတိအဖွဲ့ကထောက်ပံ့တာလဲယဟန်လည်းပါပါတယ်လူလည်းပါပါတယ်။ညာတော်တွေထောက်ပံ့နေတာတော့လူ ပါပဲဒီပညာတော်တွေထောက်ပံ့တယ်မထူးပါဘူးလူတွေထောက်ပံ့တယ်ဆိုတာကတော့ညာရဲနဲ့စဉ်းစားကြရှိတာပေါ်ဒီမှာဇာရဲပိရိယလာကညာနေထောက်ပံ့တာပြောတာလူတွေထောက်ပံ့တယ်ဆိုတာကလည်းဒီမှာညာတရားကျင့်သုံးတဲ့ပုဂ္ဂိုလ်တွေပဲဒီထိုက်တာမှာတော့ညာမဟုတ်တော့လည်းညာငယ်တယ်ပဲသူကလည်းကျင့်တယ်ဘာမှမထူးညာကျင့်ရတော့ပဲကျင့်ရတာပဲညာလည်းပဲ စိတ်တိုင်းစိတ်တိုင်းပြီးအောင်လိုက်ရှုရတာပဲလူကလည်းစိတ်တိုင်းစိတ်တိုင်းပြီးအောင်လိုက်ရှုရတာဘာမှမထူအတူတူပဲအဲဗီလာဘက်ကတော့ကွာရဲ့ဗီလာကတော့လူမှာငါးပါးဗီလာနဲ့ကျင့်လုံးနေဖြစ်ရှိပါဗီလာနဲ့ကျင့်လုံးနေဖြစ်ရဟန်းကတော့အဲ့လိုတော့မကောင်းဘူးရဟန်းကတော့ပြင်ဗာတိမောဗီလာတွေအကုန်လုံးပဲဒါပေမဲ့တရားထုတ်နေတဲ့ခါကာလမှာလူပုဂ္ဂိုလ်ကလည်းပဲရဟန်းရဲ့ကျင့်တဲ့ကျင့်ဝတ်နဲ့သိမကွာလာပါဘူးသို့သော်

လူယောဂီပုဂ္ဂိုလ်တွေကိုထောက်ပံ့လူဒါန်းတာလည်းပဲဉာဏ်တရားတွေကျင့်တော့ဉာဏ်များထောက်ပံ့လူဒါန်းသလိုပါပဲနောက်တစ်ခုကအရေးကြီးတာကသီလသမာဓိပညာတွေတည်ရအောင်လို့ထောက်ပံ့သာသနာတော်ထောက်ပံ့လူတွေကျင့်နေတော့လူတွေကလည်းပဲသမာဓိပညာတွေပြည့်စုံအောင်ကျင့်နေရတာပဲဒီလိုထောက်ပံ့လူဒါန်းတဲ့ပုဂ္ဂိုလ်ရှိတော့သူကအားထုတ်နိုင်တာသုံးမလို့ရှိရင်ကိုယ်ဟာနဲ့ကိုယ်ဆိုရင်သူကအားမထုတ်နိုင်ဘူး ဒါထောက်ပံ့လို့တမ်းပြီးတော့နေလို့ဒီကအာထုံနိုင်ကြအဲဒီနေ့အတွင်း600ကျော်ဆိုတော့မနေဘူးအများကြီးပါပဲအာထုံတဲ့ပုံစံလေးအများကြီးပဲထောက်ပံ့လို့တမ်းရအဲဒီလူသားမှာလည်းမှာဒီကဟိတတိဘုရားယောဂီတွေလူသားမှာကတော့သုံးအောင်လို့ပေါ့စာဝယ်တော့ဝယ်စာရေးတော်ရေးအကုန်လုံးအပြင်းချင်းလူသားထောက်ပံ့ နောက်ပြီးတော့ဆေးပစ္စည်းဆေးပစ္စည်းကလည်းဆေးကပွင့်ပြီးတော့ဆေးတွေလည်းပဲထောက်ပံ့လူရမ်းအဲနေရာဌာနကျောင်းကတော့ဘုရားသာသနာလောကအဖွဲ့ကကြီးမှုပြီးတော့ဆောက်လို့လူသားထားတဲ့ဆောက်ဦးတွေရာဟိတေဒီပုဂ္ဂိုလ်တွေကလူသားတဲ့ကျောင်းတွေလည်းပါမှာပေါ့ဒီမှာအဝတ်သင်္ကအဝတ်ထဲဆိုတာကတော့ရဟန်းတော်တွေမှာ ဝေဒနာနေရတယ်သူကသူပြည့်စုံနေတာလူတွေလည်းကိုယ်ဝတ်နေကိုယ်ပြည့်စုံနေတာထောက်ပါလို့တော့မသိမလို့ပါဘူးသူကတော့ဉာဏ်တော်တွေအတွက်ဆိုရင်တော့နေမှာဘုရားဘာသာဘောကကြီးမှုပြီးတော့ဝါဇုသင်္ဃလူအထိန်သင်္ဃလူနဲ့တို့ထောက်ပါလို့တော့နေတယ်လည်းရှိပါသင်္ဃာဓမ္မတွေအသီးသီးဒုရမတွေလည်းရှိပါအဲဒီကမှအရေးကြီးဆုံးကတော့နေ့စဉ်စာရေးတော်ရအရေးကြီးဆုံးပဲဟာဒီစာရေးတော်ရအရေးကြီးတာပေါ့ ဒီတည်းဒီဘွဲကထောက်ပံ့ကြနေလို့လူပုဂ္ဂိုလ်တွေရောဈာန်ပုဂ္ဂိုလ်တွေရောဒီနေ့အတွင်းမှာ600ကျော်900နီးပါးတရားကျင့်သုံးအားထုတ်နိုင်တယ်ဆိုတာဒါလည်းစဉ်းစားလိုက်ရင်ဝမ်းမြောက်စရာနာကောင်းနေပါညာဒီဝမ်းမြောက်စရာကောင်းပါလေဒီပြင်လည်းပဲဘုရားသံဃာနုကဖကဆောင်ရွက်ပြီးတော့နေတဲ့လူရန်လူရဏကိစ္စတွေမှာလည်းပါဝင်ပြီးတော့ဒီမှာဆောင်ရွက်ကြရဟောတော်ဦးတန်းသူတဲ့ အဒူရာနာကရင်ညိုအထိန်လူတဲ့အဒူရာနာဒီပြင်လည်းပဲရှိတယ်ဒီဘုရားပြီးသားအလူရာနာတွေလူရာနာဘောတွေကျင်းပတာတွေရှိအဲဒါတွေလည်းဒီဘုရားကနေအဲဒီဘုရားနေပဲလူရန်ထောက်ပါတယ်ဒီလူရန်ကလည်းဘာအတွက်တုံးဆိုလို့ရှိရင်မြတ်စွာဘုရားရဲ့သာသနာတော်ဒီတန်ရေးအတွက်ပဲမြတ်စွာဘုရားရဲ့သာသနာတော်ဒီတန်နဲ့ဆိုတာရှင်းသုံးတဲ့ပုဂ္ဂိုလ်ရှိမှဒီတန်ဟာ မကျင်မဲနဲ့စာအုပ်တွေနဲ့ဒီလိုလေးထည့်ထားရုံနဲ့ဒီရမှာမဟုတ်ဘူးကျင့်မှတရားမှာငါးပါးသီလအကျင့်ဆိုရင်ရသော်ရဆုံးမှာပဲကျင့်တယ်လို့ရှိမှဒီရမှာဘယ်သူမှမကျင့်တော့ဘူးဆိုရင်ဒီငါးပါးသီလလည်းပဲရသော်ရဆုံးမှာဒီရတော့စေပါသီလအကျင့်သူတို့ပဲကျင့်မှတရားကျင့်တဲ့ပုဂ္ဂိုလ်သာနာမှာဒီရမှာအခုတရားထုတ်တော့တတိပဒဝိပဿနာလုံငါအကျင့် အာထုတ်တဲ့ပုံကိုယ်ကြီးရှိမှပဲဒီရကအာမထုတ်ခိုင်းရဆိုရင်စာဥဒေရှိနေုံနဲ့ဒီရကမဟုတ်ဘူးအဲဒီတော့အဲဒီတော့အာထုတ်တဲ့ပုံကိုယ်ကြီးရှိအောင်လို့ဒီနေ့ဒီဖွဲ့ကထောက်ပံ့တူတာနေတယ်ဆိုတော့ဒါပฏิပတ်ဒီသာသနာတော့ဒီရအောင်လို့အာထုတ်နေတာပဲပြုလုပ်နိုင်တယ်တဲ့လို့တဲ့ငါဆောကြောက်စိတ်၄ပါးကပစ္စည်းတွေကိုဖြစ်စေရတယ် လူလောကမှာနေတဲ့ပုဂ္ဂိုလ်ရဲ့တောင်းမဲခရင်နဲ့ပြုနိုင်တယ်ပြုနိုင်ကြတာဒေဇာဟုတ်တာဆရာကြည့်လို့ရှိရင်ကိုရေးကိုယ်တာတွေအနာမဲ့ဖန်တီးနေရတဲ့လောကထဲမှာသာသနာတော်အတွက်ဒီဥစ္စာတွေထောက်ပါတာငကာဝန်တော့လေးတယ်ဒါပေမဲ့လို့တရားတရားရှိတဲ့အတွက်ကြောင့်မိမိတို့သုံးမှုရတဲ့မသုံးဘဲနဲ့သူကြပြီးတော့ပြန်ထောက်ပါကြတယ်ကိုကြီးတွေဒီပွဲတဲ့တဲ့ပုဂ္ဂိုလ်အများကြီးပါမှာပဲအဲ့ဒါကိုသူတော်ကြ မနစေတနာတွေပါပဲမနဝမ်းမြောက်စရာကောင်းတဲ့စေတနာတွေပဲဒီဥစ္စာအဲဒီတောင်းဒီပုဂ္ဂိုလ်ရဲ့စာရေးတော်ရဲ့အစဉ်ပြေရအောင်မလိုမလိုရအောင်ထောက်ပံ့လူသားနဲ့လူသားနိုင်တယ်ပြုလုပ်နိုင်တယ်အမှုကြီးတွေပြုလုပ်ရတယ်ပြုလုပ်နိုင်တယ်အမှုကိုပြုလုပ်ရတာဟာဘုဒ္ဓဘာသာပဲလောကမှာလည်းလွယ်တဲ့လုံနဲ့ဖက်တဲ့လုံနဲ့ငွေရှိတယ် လွယ်တဲ့လုပ်တွေလုပ်တာကတော့လူတိုင်းလူတိုင်းလုပ်နိုင်ကြတာကိုသာသိပြီးတော့အများဆုံးမရဘူးအကျိုးသိပြီးတော့မရဘူးလွယ်တာခဲတဲ့လုပ်တွေကြတော့ဒုတိယမှတယောက်ထောင်မှတယောက်ဆိုတော့လုပ်နိုင်တဲ့လုပ်တွေရှိတယ်အဲဒီလုပ်တွေကအဲဒီခဲရင်တဲ့လုပ်လုပ်နိုင်တဲ့ပုံကိုယ်တွေဆောင်ရတော့သူတို့မှအကျိုးတွေအများကြီးရတယ်အဲဒါလိုပဲသာသနာတော်မှာလည်းခဲရင်တဲ့လုပ်ကြီးတွေကိုလုပ်နေရတဲ့တရားဓမ္မတွေ ခဲရဲနဲ့လုပ်ကိုလုပ်တဲ့အတွက်သူမြတ်လွန်ကဲသောအကျိုးတွေကိုရမယ်ဆိုတာကသိသိနေပါပဲအဲဒီတိုင်းနှလုံးသွင်းပြီးတော့ဝမ်းမြောက်ဝမ်းသာပြေဖို့ရတယ်ယင်းသာကာရသမနာကာယံပပိကြရပပိဒါနာသာဝပရိနိတကတာဗရဏံဂါရသမအိယတိတံလူပေါင်းမှာထွက်၍နာဂာယံယမထောသောယံမောနပပိဒါနာရှင်ယံယူကြသောပုဂ္ဂိုလ်တို့အာ

ကျင့်ဒီရသမารိပညာကျင့်နေပါပဲဥဒိ၄ပါးကာမုပရိကာမဂုဏ်တွေလည်းဆုံးလို့နိုင်အောင်ခန္ဓုပရိယုံနာခန္ဓာတွေဆုံးလို့နိုင်အောင်ကိလေသုပရိကိလေသာတွေကိုဆုံးလို့နိုင်အောင်ဝိသင်္ခါရုပရိအဲကုသိုလ်အကုသိုလ်တွေဆုံးလို့နိုင်အောင်အဲဒါတွေဆုံးလို့တယ်ဆိုတာ အရိယာမက်ကိုရမှာဆုံးလို့ဖြစ်တာအရိယာမက်ကိုရအောင်အားထုတ်နေရဒီဒေတာတွေဆုံးလို့နေအောင်ကာမဂုဏ်တွေဆုံးလို့နေအောင်ကုသိုလ်အကုသိုလ်ကာတွေဆုံးလို့နေအောင်ဆုံးလို့ဆိုမလုပ်ဘဲနဲ့နေတာမဟုတ်ဘူးအချို့ပုဂ္ဂိုလ်တွေကအတွက်လေးပဲတောက်ပြီးတော့ကုသိုလ်တွေမလုပ်ဘဲနဲ့နေကုသိုလ်တွေဆုံးတယ်ဆိုပြီးတော့သင်္ခါဘိသင်္ခါရတွေဆိုပြီးဝိဇ္ဇာပစ္စယသင်္ခါရကုသိုလ်လည်းသင်္ခါရပဲသင်္ခါရကဘဝဆင်းရဲကို ပြေးရတယ်ဒါကြောင့်မို့ကုသိုလ်သင်္ခါရလည်းပဲပယ်ရမယ်ဆိုပြီးတော့ပယ်တာကိုကုသိုလ်သင်္ခါရလည်းသူတို့ပယ်ရပြည့်တယ်အကုသိုလ်သူတို့မပယ်နိုင်ဘူးအဲ့ဒါခက်တယ်လို့လားကုသိုလ်တွေပယ်တော့ကုသိုလ်မဖြစ်အကုသိုလ်တွေကဖြစ်နေတော့သူတို့အကုသိုလ်သင်္ခါရတွေကပဲပို့ဝင်လို့ဆိုတော့ပယ်လေးပါးပုံမှာအဲ့ဒီလိုယူဆလွဲပြီးတော့ကျင့်တဲ့ပုဂ္ဂိုလ်ကိုယ့်အကူမြင်မောလို့ရရောက်တယ်ဆိုတာဒီလိုအိဗယ်မဟုတ်ဘူးကုသိုလ်အကုသိုလ်သင်္ခါရတွေဆွန့်တယ်ဆိုတာကအရဟတမေအရဟတကိုရောက်အောင်အထုတာကိုပြောတာ ရာဇမေရာဇကိုရောက်တဲ့ခါကာလကျတော့ကိလေသာတွေမရှိတဲ့အတွက်ဘာပြုပြုကုသိုလ်ကမပြုပြုတော့ပြုပါတယ်ကုသိုလ်မှုပါတယ်ရဟနာကလည်းပြုနေတာမလုပ်ဘဲနေတာမဟုတ်ကောင်းတယ်လို့မလုပ်ဘဲနေတာမဟုတ်ကောင်းတယ်လို့တွေလုပ်နေတာပဲအဲလိုလုပ်တယ်တော့ဆိုလို့ရှိရင်ရဟများကျင့်ဝတ်တွေဆိုတာကုသိုလ်လုပ်တွေပဲရဟနာပုဂ္ဂိုလ်တွေလည်းပြုတာပဲမိုက်သေးခြင်းအဲရင်သာယိုးတို့ဘာလို့ဒီထားခြင်း ဘယ်လိုမှလုပ်နေတာပါပဲတရားရှိခိုးတယ်ယူသေးတဲ့ပုဂ္ဂိုလ်ယူသေးပြုတဲ့ကုသိုလ်လုပ်တွေပါပဲမိမိဆုံးခံလို့ရလာတဲ့ပစ္စည်းတွေကိုမပြည့်စုံတဲ့ပုဂ္ဂိုလ်တွေသူရမ်းတယ်သင်္ကန်းစာတွေမိမိမှာပြည့်စုံတယ်သူတို့ကမပြည့်စုံလို့ရှင်ရဟနာပုဂ္ဂိုလ်တွေသူတာပဲဒါကုသိုလ်လုပ်တွေပါပဲဒါပဲမဲ့လို့ဤရတာမရှိတဲ့အတွက်ရဟနာမှာတော့ကုသိုလ်ရလို့တော့မဖြစ်ဘူးဗျာဒဖြစ်တယ် ဒါသူကသူအကျိုးမပေးတဲ့သဘောဖြစ်သွားတာသမင်းတွေကစွန့်ရတာမဟုတ်ဘူးတချို့အဲဒီအိဗယ်ကြီးအလွဲကောက်ပြီးမဟုတ်တာတွေဟောဟောတဲ့ပုဂ္ဂိုလ်ကဟောတော့မသိတဲ့လူတွေကအဲဒီတိုင်းဂျုံတာပေါ့လေကုသိုလ်အကုသိုလ်တွေအကုန်လုံးစွန့်ရတယ်ဆိုတော့ကုသိုလ်တွေစွန့်မှဖြစ်မှာပဲဆိုကုသိုလ်တွေမလုပ်ဘူးလားဒီလားအဲကုသိုလ်သင်္ခါရတွေတော့မလုပ်လို့မဖြစ်ရင်ဒါကတော့ရပါရဲ့မလုပ်ဘဲနေမဖြစ်တာပေါ့ကုသိုလ်ဆိုရတာရတာပဲအကုသိုလ်ကရတာတော့မရဘူး အကုသိုလ်မဖြစ်ပါနဲ့လို့တားတယ်လို့ပဲရလိမ့်မှာတော့လူကျင်နေတဲ့ဆရာအာယုန်နဲ့တွေ့တဲ့အခါလောဘကဖြစ်တော့တာမဖြစ်ပါနဲ့တားတယ်လို့မရဘူးအဲဒီကြာပြီးကျင်လို့ရှိရင်မယုံစားကြည့်စိတ်ဆိုးကြတဲ့တွေ့ရင်တော့ဒေါသဖြစ်တဲ့စိတ်ဆိုးတာသိသိကြာကြာပဲသူကအဲဒီမဆိုးအောင်ဘယ်နဲ့မှမတတ်နိုင်ဘူးရှင်ဝင်ထဲမှာလူတယောက်ကအဲဒီလိုပဲအဲလောဘလောဘဒေါသ ကုသိုလ်အကုသိုလ်တွေဘာမှမဖြစ်အောင်စိတ်ကလေးစိတ်စိတ်တိုင်းထားတဲ့အလုပ်ကိုသူကသဘောကျသဘောကျနေတော့သူဦးလေးတယောက်ကနေပြီးပြောလို့ပေါ်လို့မရတော့သူကဘယ်နဲ့လုပ်တော့ဆိုတော့သူ့တူကိုဦးလေးကနေပြီးတော့ပရိုက်ရိုက်စိတ်ဆိုးတယ်ပရိုက်ရိုက်တယ်သူ့ပရိုက်ရအောင်စိတ်ဆိုးတယ်စိတ်ဆိုးတော့အေးမင်းသားငါမင်းအလုပ် မဖြစ်ဘူးဆိုတာသိအောင်လို့ငါပြတာမင်းစိတ်စိတ်တိုင်းထားတော့မင်းဒေါသမဖြစ်အောင်ထားပါမှာပေါ့ပြောစားဒေါသမဖြစ်အောင်ထားတယ်လားထားတယ်လားငါစိုက်မယ်လို့ပြောတယ်အဲ့ဒါပဲအကုသိုလ်ကတားတာလို့ရတာပေါ့ဘူးကုသိုလ်ကတော့ရတာရပါရဲ့ဘလို့ပဲဒီကုသိုလ်ကပြင်းပြင်းနေတာအစတည်းပြင်းပြင်းဟာကိုကုသိုလ်တော့မှပြင်းနေတာသီလမဆောက်တည်ပဲနေသူကရတာပေါ့ဘုရားလည်းရှိဘခုပဲနေရတာသူကလွယ်လွယ်ပဲကုသိုလ်မျိုးပဲနေရတာ lọwa agụs aoyigo s do o o အဲဒီတော့ကုသိုလ်စွန့်လို့ရှိရင်အကုသိုလ်တွေကြီးတဲ့ဖြစ်တော့တာဒီပုဂ္ဂိုလ်ပဲသွားမလို့ဆိုနိဗ္ဗာန်နဲ့တော့ဝေးပါရဲ့ဘယ်လေးပါးရင်သွားတော့မှာတော့နောက်ကြားတော်လာအောင်မလို့ဘုရားအခုအဘိသင်္ခါရတွေစွန့်တယ်ဆိုတာကတော့ဝိပဿနာတရားအားထုတ်ပြီးအရိယာမဉ္ဇဉ်ပညာနဲ့ဆင်တိုင်းတက်ပြီးတော့အာသမရတို့ရောက်မှာတို့တာကိုပြောတယ်။ကာမဂုဏ်တွေစွန့်တယ်ဆိုတာလည်းအဲ့ဒီနည်းနဲ့ပဲကာမဂုဏ်တွေဟောတာဒီလိုအားထုတ်ပြီးတော့စွန့်။ဣရိတာတွေကိုဟောတာဒီလိုအားထုတ်ပြီးတော့စွန့်။ နေတော့ဒီသင်္ခါရဆိုတဲ့ကုသိုလ်အကုသိုလ်ကျိုးပေးတတ်တဲ့တရားတွေလည်းရာတို့ရအောင်အထုတ်ပြီးတော့ဆွမ်းအဲဒီလိုဆွမ်းလိုက်တော့ခန္ဓာတွေလည်းဘဝတည်တယ်ပြီးတော့ခန္ဓာကိုလည်းဆုံးပြီးသားပြီးတော့ဥရိလေးပါးကိုဆွမ်းဝိရင်းကတော့ရာသမေရာတို့ရအောင်အထုတ်ဖို့ရအလုပ်ဟာရဟန်းတော်များအတွက်ခက်တယ်အဲခက်တယ်သူကဘိုးခက်တယ်သူကလူတွေလောက်ကလည်းနည်းတော်တယ်လူတွေလောက်ကမှကိုယ်စားရတော့ရေးကိုယ်အတွက် စားရင်စားရုံတော်ရုံလေးရမပြည့်စုံဘူးဆိုစီကောင်တနေ့လောက်မစားဘဲနဲ့ထူလိုက်မယ်ဆိုရင်ဒါနဖြစ်သေးရဲ့ဥစ္စာသိမ့်ခဲ့ဘူးအဲရဟန်းနေဥရိလေးပါဆွန့်လွတ်နိုင်အောင်အရဟတကိုရောက်အောင်အထုပ်ကူကအဲ့ဒါခဲနေတယ်လို့ဆိုတယ်မကယ်လားကဲလားရဟန်းနေလျှောက်ကြည့်ဖို့လို့သာလျှောက်ကြည့်လို့ရှိရင်ဒီလိုအထုပ်တဲ့ပုဂ္ဂိုလ်ဘယ်လောက်ရှိရုံလို့အမှန်တန်လဲပါပဲအခုလိုခွန်ကြီးတို့သာသနာ့ရိပ်တာတို့ဌာနတွေနဲပါကြတာတော့အသိပညာတွေလည်းနည်းနည်းရှိတော့အဲအထုပ်တဲ့ပုဂ္ဂိုလ်ကနည်းနည်းရှိတယ်အသိမထုံနိုင်ကြပါဘူး ခဲရင်ပါအဲ့ဒါလည်းအစအဆုံးအရာတကူရအောင်အတကူကလည်းအလွန်ခက်ပါတယ်နာခက်ပါတယ်อืมဒါမှသိခဲ့တာခဲ့တာကတော့အဲ့ဒါခက်တဲ့လို့တဲ့အဲ့ဒီခက်တဲ့လို့တဲ့အခုဒီမှာယောဂီတွေအထုတ်အထုတ်ကြတာကိုဒီဒီဒီကဖိမန္တကပြုပြီးတော့အဲတရားထုတ်ကိုရထောက်ပံ့လူရမ်းပြီးတော့နေတော့အဲ့ဒါအကြောင်းပြုပြီးလားအထုတ်တာတွေသူတို့လည်းခက်တဲ့လို့တွေအထုတ်ကြတာပါပဲတော်ပါတယ်သူတို့လည်းခက်တဲ့လို့တွေအထုတ်တော့ ပြည့်စုံတာတော့ပြည့်စုံတာပေါ့လေနှစ်ဖက်လုံးသုံးနှစ်ဖက်လုံးပြည့်စုံတာတော့ပြည့်စုံပြီးတော့သွားအဲကြောင့်သမဏခဲရင်တဲ့အလုပ်တွေကိုဒီတွေဒီဘက်ကတော့လုပ်ရတယ်တို့ထောက်ပံ့တဲ့ယောဂီတွေဟာလည်းပဲခဲရင်တဲ့အလုပ်အရိယာမဲ့ကိုရောက်စီရတဲ့အလုပ်တွေကိုစူးစမ်းပြီးတော့အားထုတ်နေတဲ့ခဲရင်တဲ့အလုပ်တွေလုပ်ကြတယ်အဲဒီလိုလုပ်တဲ့အတွက်ကြောင့်အခုနှစ်ဖက်လုံးအကျိုးတွေများပါတယ်ပฏิပါတိသာသနာတော်တည်ရပြီးတော့ပฏิဝေရလည်းဆက်ရောက်ပြီးတော့သွားနေတာမြတ်စွာဘုရား၏သာသနာဟာ စီစွာဒီနာမြင့်တိုးတက်ခြင်းကြီးပွားခြင်းတွေဖြစ်ပြီးတော့သွားနိုင်တယ်တဲ့အဲဒီလိုသာနာတော်စီစွာဒီနာအောင်တိုးတက်အောင်ကြီးပွားအောင်တို့အားထုတ်နေရတာပဲလို့အာရုံပြုပြီးဝမ်းမြောက်ဝမ်းသာနဲ့အဲဆက်လက်ပြီးတော့ဆောင်ရွက်ကြညီညွတ်ရေးအရေးကြီးတယ်အဲညီညွတ်ရေးအများစုလုပ်တယ်ဆိုတော့ညွတ်မညွတ်လို့ရှိရင်လုံးလုံးမပြောအဲညီညွတ်ရေးအရေးကြီးပြီအဲညီညွတ်ရေးတဲ့ဖြစ်အောင်ညီညွတ်ရေးကလည်းပဲ မငြိမ်ညွတ်မှုကဘယ်ကဖြစ်တာတုံးဆိုလို့ရှိရင်ပြောဆိုတွေကနေပြီးတော့ဖြစ်တာတဲ့ပြီးတော့ပြောဆိုတွေလည်းပဲအပေါ်စည်းထက်စည်းအရင်ဘယ်သူကမှမပြောဘဲနဲ့မိတ်ဆွေချင်းနဲ့မြင်းနီနီအဲတဝုနဲ့တဝုကဓာတ်နုနေအားဖြင့်ဆက်ဆံပြီးတော့ပြောနေတာအမှန်ကောင်းတဲ့ရှိတယ်ဆိုတာအဲဒီလိုပဲဆောင်ဆောင်ရွက်ကြတယ်အမှန်ကုသပြကောင်းပါလေအဲပြောကြစီကြနဲ့ချိုးတော်တာနဲ့ပြော အဲဒီလိုဆောင်ရွက်ညဉ့်မေတ္တာကာယကံမေတ္တာဝစီကံမေတ္တာမနောကံနဲ့အဲဒီကသုံးပါအရေးကြီးတာပဲမေတ္တာမနောကံစိတ်ထဲကနေပြီးတော့ကိုယ်အဖွဲ့ဝင်ပုဂ္ဂိုလ်တွေအတူအချင်းမှုဆောင်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေအချင်းချင်းဆန္ဒပါစေဆိုတဲ့အနေနဲ့စိတ်ထဲကအမြဲတမ်းရှိရစိတ်ထဲကချမ်းသာစေလို့လည်းစိတ်ရှိနေအဲ့ဒီပုဂ္ဂိုလ်ဆင်းရဲဆင်းရဲကြောင့်မပြောတော့ဘူးလုပ်လည်းမလုပ်တော့အဲတော့ ပြောတဲ့အခါကာလမှာလည်းပဲတစ်ခါကနာရနေတဲ့ပုဂ္ဂိုလ်တွေချမ်းသာပါစေဆိုတဲ့မေတ္တာစိတ်ရှိသွားပြီးတော့ပြောလို့ရှိရင်မေတ္တာဝစီကဖြစ်ပြုလို့ဆောင်ရတဲ့ခါကာလမှာလည်းပဲသက်ဆိုင်ရာပုဂ္ဂိုလ်တွေချမ်းသာကြပါစေလို့အဲအဖွဲ့ဝင်ပုဂ္ဂိုလ်တွေသူဆောင်ရတဲ့ပုဂ္ဂိုလ်တွေသူတို့ဆောင်ရစီရပဲမယ်ကိုကအားနေကိုကဆွမ်းနိုင်နေလို့ရှိရင်ကိုကဝင်ပြီးတော့ဆောင်ရလိုက်လို့တော့အာသူတောင်သူကသူလုပ်ပေးစီတယ်လို့ပြင်မသားရအောင် ပြီးတော့ဒီဒီဒီဘုရားဖိတ်မာနဂတိထားလို့လာပြီးတရားထုံးတဲ့ပုဂ္ဂိုလ်တွေလည်းချမ်းသာသာရှိအောင်ကိုတတ်နိုင်တဲ့ဘက်ကနေဆောင်ရွက်ပေးလိုက်တာကိုယ်နဲ့ဆောင်ရွက်တာတွေကမေတ္တာကာယကနေအဲဒီမေတ္တာကာယကမေတ္တာဝစီကမေတ္တာမနောကဖြင့်အဲပြောဆိုပြုလို့ဆောင်ရွက်နေလို့ရှိရင်အားလုံးချမ်းသာသာနဲ့ညွညွနဲ့ဆောင်ရွက်ပြီးတော့သွားနိုင်အဲဒီညွညွနဲ့ဆောင်ရွက်သွားတော့အားဖြင့်အဖွဲ့ကြီး နည်းချတိုးပွားအောင်လည်းဆောင်ရနိုင်ကြပါစေလို့ဘုန်းကြီးကဆုတောင်းအားမှာသူလည်းတိုးပွားပါရဲ့သူဘယ်လောက်တော့ပေါ်ဝင်2600ပါလား2640အဲအများကြီးပဲ2646ဒီမှာဟိုအဝေးဒီမှာလာနေတဲ့ပုဂ္ဂိုလ်တွေတော့များလာမလာနေတဲ့ပုဂ္ဂိုလ်တွေကတော့အဝေးအကျော်လည်းဝေးပါလိမ့်မယ်ဒီကလည်းဝေးနေတယ်ဒါက2600ဒါကလည်းခါရံတော့ပရိသတ်တွေစုံစုံနေနေစီဝေးနေအောင်ဒါကြရကျူးစားကြရတော့ကောင်းရတယ်ငါ ဝန်စားဆရာကောင်းမှာ2000ကျော်ပါဆိုနေဘူးသူကလည်းသူကသိဝေးနေမယ်မျိုးအားဖြင့်ဝေးနေမလားနေရပြီအဲအဲ့ဒါကြောင့်ဟိုပြောခဲ့တဲ့အတိုင်းမေတ္တာတရားမေတ္တာဝိရိယမေတ္တာမနောကဖြင့်ဆောင်ရွက်ကြတော့အာဖြင့်ဖွဲ့ဒီတည်းဒီအဖွဲ့အစည်းတစ်ချက်တို့ပွား၍မြတ်စွာဘုရား၏သာသနာတည်ကြောင်းခရင်သောအလုပ်ကြီးတစ်ခုကိုလည်းပဲသက်ဆိုင်ရာပုဂ္ဂိုလ်များကဒီနေ့တစ်ချက်တို့ပွားပြီးကျင့်သုံးအားထုတ်နိုင်ကြတဲ့ဖြင့် ဒီဒီဒီပွဲကြီးတဲ့တို့တဲ့တဲ့တို့တဲ့ပါစေကြီးပွားတဲ့ကြီးပွားပါစေရှင်သုံးသောပုဂ္ဂိုလ်တွေလည်းမိမိတို့လိုရှိရသောတရားတို့တရားများကိုသင်္လင်းများများဆက်ရောက်နိုင်ကြပါစေ။အာ